ဒီကနေ့ဘုန်းကြီးတို့2020ခုနှစ်ဩဂုတ်လ16ရက်တနင်္ဂနွေနေ့ညနေ9နာရီထေရဝါဒဓမ္မထေရဝါဒဓမ္မကမ္မထလန်စဉ်အပိုင်း30ဘုန်းကြီးတို့အရင်ပြောလာတာတမ္ပစဉ္ညာပါပါအဲတမ္ပစဉ္ညာပါပါတွေထဲမှာတခါထပ်ပြီးခွဲပြောတာခောစရတမ္ပစဉ္ညာ ကောစရတမစင်စင်ညာထဲမှာလည်းဘုန်းကြီးတို့ဒီမှာစင်စင်ခွဲပြောသွားတယ်ပေါ့နော်အဲဒီကောစရကောစရတမစင်၄ပါးရှိတယ်အဲ့ဒီ၄ပါးထဲမှာအနည်းကဘုန်းကြီးတို့ပြောပြောခဲ့တာက ကတပစ္စာဂတိကဝေဝေဆိုတာကကမ္မထံကိုဘယ်သွားသွားဘယ်လာလာ အသွားပြန်ဆောင်နိုင်တဲ့ပုံကုံမျိုးပေါ့နော်ဘုန်းကြီးတို့ဒီမှာလည်းမထူပါဘူးယောဂီတွေအလုံးလုံးနေကြတယ်ဒီလိုခိုက်တာမှလည်းတတိလေးနဲ့ပဲသွားသွားပဲလာလာ အမတ်တတိလေးမလွတ်အောင်လုံနိုင်ကောင်းပါလေအဲ့ဒီလိုအဲ့ဒီလိုလုံတိုင်းတော့ဒါကိုယ့်ရဲ့ကမ္မထံကဘယ်တော့မှအောက်ပြုတ်ကြမသွားဘုန်းကြီးတို့တွေအဲ့လိုနေရမှာပေါ့ဒီနေ့じゃဘုန်းကြီးဗာပြောကြတယ်ဆိုဒီကတ္တပစ္ဆာဂတိကကျင့် ကိုကိုကျင့်ဖို့တကယ်ကျင့်သွားတဲ့ပုံကိုများအကြောင်းပေါ့နော်အဲ့ဒါလေးဘုန်းကြီးဒီနေ့ပြောဖို့ရည်ရွယ်ထားပါတယ်ဒီကျင့်ဖို့နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့စာပေမှာတွေ့ရတယ်ပေါ့ဗျအဲ့ဒီတွေ့ရတဲ့အကြောင်းအရာလေးပြောမလို့ဘုန်းကြီးတို့အရက်ကတော့ဟိုရှေးတုန်းကခေါ်တွေဆိုတမျိုးတွေပေါ့ဗျာအလိန်တကအရက်မှာသတင်းသုံးတဲ့ဖုဒ္ဒတိဝမထေရ အဲ့ဒီရှင်မြတ်ကြီးကဒီကတပစ္ဆာဂတိကဝတ်ကို16နှစ်လုံးဖြစ်ကျင်းတာဘယ်သွားသွားဘယ်လာလာအမှတ်တရမလွတ်ဘူးဆုံးခံသွားလည်းမလွတ်ဘူးလွတ်သွားရင်သူကလွတ်တဲ့နေရာတွေပြန်ပြီးခတ်တော့ခောက်ပြောက်ခောက်တော့ခောက်ပြန်ပြန်လောက်ရတယ်သူတို့ရဲ့ကျင့်ဝတ်ကအဲ့လိုသွားတယ်ဟိုမှာဘုန်းကြီးတရားစကားပြောနေတယ်လွတ်သွားတယ်လွတ်သွားတဲ့နေရာနေအမှတ်တရလွတ်သွားတယ်လွတ်သွားတဲ့နေရာနေပြန်စပြောအဲ့ဒီလိုပဲအရှင်မြတ်ကြီးတွေကသူကဆုံးခံသွားတယ်ဆုံးခံသွားတဲ့အခါမှာဒီ လွတ်သွားတဲ့နေရာကိုပြန်လှည့်လှည့်ပြီးပြန်မှအဲ့လိုပေါ့အဲ့လိုသွားတယ်အဲ့တော့လယ်သမားတွေကဘာစဉ်းစားလဲဆိုအဲ့နာမှာထွန်ရက်ဆိုင်ပြုံးနေရှင်မြတ်ဒီလောက်ဟိုဘက်သွားလဲဒီဘက်ဘာလုပ်နေရလဲလမ်းများမှားနေသလားဒါကမို့တခုမှမေ့ကြံခဲ့သလားအဲ့လိုလူတွေကတော့ချင်းချင်းပြောဆိုကြတော့ဘာကြောင့်ဝေဖန်ကြတာပေါ့ ဒါပေမဲ့လို့အရှင်မြတ်ကြတော့သူ့လို့သူ့လို့တော့ပဲပဇူရီကဘာပြောလို့နေနေခုအမတ်တရိကလွတ်သွားရင်လွတ်သွားတဲ့နေရာလွတ်သွားမှလည်းသူသိတယ်နော်အဲ့လိုအမတ်တရိကကောင်းတော့လွတ်သွားတဲ့နေရာကိုလူတွေပြောတော့ဂယုမဆပ်ပြီနဲ့အဲ့ဒီနေရာပြန်လျှောက်တယ်ပြန်သွားတယ်ပြန်မှတ်တယ်နော်အဲ့ဒီလိုနေရာနေပြီးတော့ဟုတ်လားနဲ့ဟွာ19နှစ်ဟွာ20ပြည့်တဲ့အခါကျသူကယဟန္တာဖြစ်သွားတယ်ဒါဘုန်းကြီးတို့ ဒီကနိကေထာဂရမမေဇိမနိကေထာဂရမဟောဒါတွေတွေ့ရပါတယ်နောက်တစ်ပါးကကြတော့ဘုန်းကြီးတို့ကာလဝဏီယမန္တပအရာမှာတရင်သုံးတဲ့မဟာနာဂမထေလို့ခေါ်တယ်အဲ့ဒီမဟာနာဂမထေရလည်းဒီဆုံးခံသွားတာပြန်လာအမတ်တွေမလွတ်ဘူးအမြဲတမ်းကိုကျင့်တယ်သူကဘာကျင့်လဲဆိုတော့အော်ဖရာတော်မှာနောက်ဆုံးဖရာဖြစ်တဲ့ဘဝဒုက္ခစီရခက်ခဲ6နှစ်ပတ်လုံးကျင့်သွားတာပဲ နော်အဲ့ဒီဟာကိုပူဇော်တဲ့အနေနဲ့နော်ခုနှစ်နှစ်ပတ်လုံးမှပဲမအိပ်ဖဲနဲ့ဟုတ်လားရက်တဲ့သွားတဲ့အရာပေါ်ပဲနေပြီးကျင့်တာလေနော်အဲအဲ့လိုကျင့်ကျင့်နဲ့ဒီ16နှစ်ပြည့်တဲ့ခါကျအရတ်ဖို့ရောက်သွားတယ်သူကဘယ်သွားတော့ဘယ်လာလာအမှတ်တမဲ့သွားတာရတာမရှိဘူးအဲ့ရှင်မြတ်ကြဒီဆုံးခံသွားတဲ့နေရာမှာကြတော့ဒီဉာဏ်နဲ့အကြောင်းကိစ္စလောကီကိစ္စတွေပါလေ ပြောမိမှဆိုလို့ရေငုံပြီးကြွနော်ဆုံးတော့သူဥချသူတွေကနေခုနစုပေးုံနဲ့လည်းရှုမှတ်မှုမပြတ်စီအောင်ပေါ့လေဟိုတခြားနေရတွေပါတွေမေးရင်တော့သူတို့ရေမျိုးချပြီးတော့မပြောဘဲတော့မနေရတာမဟုတ်ဘူးပြတော့မပြောဘဲနေရတဲ့ကျင့်ဝတ်တော့မရှိဘူးဒီဟာတွေကြံတဲ့စကားတွေပြောမိလို့ယုံကြံတဲ့စကားတွေပြောမိမှဆုံးလို့ရေငုံပြီးတော့ကျင့်ကြတဲ့အကျင့်ပဲ နော်ကိုကလုံးဝမပြောတော့ဘူးဆိုတဲ့အနေအထားမျိုးနဲ့ကျင့်တော့ဒါအပြစ်ရှိတယ်သူကမေးလာရင်လူတွေကလည်းရှင်ပြဒီနေ့ဘယ်နေ့လဲဗျာဘာရက်တုန်းဗျာဥပုံနေလားဗျာဒါမျိုးလေးမေးလိုက်ကိုကပြောရတယ်မှရေကိုမျိုးချမျိုးချပြီးတကပြန်ဖြေရတော့တကယ်လို့ဘယ်သူမှမေးမြတ်မှမေးမြတ်မဲ့လို့မရှိဘူးသူရေကိုတကားပေါက်ရောက်တဲ့ခါမှာထွေးပြီးအကြောင်းပြန်ကြွားနော်အဲ့ဒီလို ဘယ်နေရာမှာအမှတ်တရမလွတ်ရအောင်အထူးသဖြင့်တော့နော်ဘုန်းကြီးတို့ဒီဆာဗေမတန်းတင်တာတော့ဆုံးခံသွားတဲ့ချိန်ကအမှတ်လွတ်တတ်တာလူတွေနဲ့တွေ့ရတာတွေ့ရတဲ့ကအမှတ်တရလွတ်တတ်တော့ဒီချိန်မှာပဲအများဆုံးဖြင့်မှတ်တမ်းနဲ့မှတွေ့ရတယ်ဆုံးခံသွားတဲ့ချိန်ဆုံးခံပြန်တဲ့ချိန်ကိုเจ้าကိုနေတဲ့အဲကြောင့်ဘယ်သူမှမတွေ့တော့ဘူးကိုနေရာလေးနဲ့ကိုတရားလေးနှလုံးသွင်းတာအဲ့ဒီနေရာလေးတိတ်မတွေ့ရအောင်သူတို့ပြင်ဆုံးခံသွားတဲ့အချိန်ကိုအဓိကထားပြောနောက်တစ်ခုကတော့ ကလံပစိတ်ရဲ့နီအနီးကြောင်းပေါ့ဝါကတ်တဲ့ယဟန်နည်းနည်းလေးတော့မဟုတ်ဒီမှာယဟန်90ပေါ့အပါ90သူတို့ကတော့ဘယ်လိုလုပ်လဲဆိုတော့တို့တွေဟိုလားအထက်တို့ကိုမရောက်မချင်းပေါ့နော်ကြံတဲ့ဟိုလောကီစကားတွေပြောတာပေါ့လောကီစကားကကြံတဲ့ကိစ္စစကားတွေတရားနဲ့မပတ်သက်တဲ့စကားတွေချင်းချင်းမပြောကြစမ်းဆိုအဲ့လိုနေပြီးတော့တရားပဲစဉ္ညာနှလုံးသွင်းကြတယ်ဆုံးခံသွားရင်လည်း ရတဲ့ရွာတွေမှာကြံတဲ့စကားတွေမရေငုံနေတိုင်းနေတိုင်းပေါ့ဒါပေမဲ့လို့ခုနမေးတဲ့ခါရှင်းလို့ရမှာနော်အဲ့တော့ရက်ထဲရွာတွေကလူတွေကပြီးတော့ခါကျသူကများသောအားဖြင့်လူတွေကလည်းတိသွားတဲ့ခါကျတော့တိတ်မမေးပါဘူးအပြင်ထွက်တဲ့ခါမှာရွာဘဝမှာရေထွေးတိုင်းအဲ့တော့သူတို့ရန်90ချီတာနေမကောင်းတဲ့ပုံကိုလို့ဘာလို့တော့မကြွအောင်ပေါ့လေအဲ့တော့သူတို့က ရင်ကုန်ထွေးတာကြည်ရွာသားတွေကဘယ်လိုလဲဆိုဒီတန်ဃာတွေမဖိုးမြောင်လဲရေထွေးွက်လေးတွေကြီးဟောဒီနေ့ရွာထဲမှာဆုံးကဘယ်နှပါကြွတယ်သူကရေထွေးွက်လေးတွေကြီးပြီးတော့တည်တယ်လို့ဆိုပါအဲ့ဒီလိုရှင်မြတ်တယ်မပြတ်ကျင့်တာနော်နော်တကယ်တော့じゃဒီမှာတော့သူတို့ထင်ကြမှာပေါ့လေဟောဘုန်းကြီးတွေကစကားမပြောချင်းဟိုချင်းချင်းပဲစကားများချင်းလို့မပြောသလားဘာကြောင့်မပြောသလဲဒါမျိုးတွေပေါ့ လူတွေကပထမအစတော့တမျိုးထင်တာပေါ့နောက်စုံစမ်းကြည့်တော့အကုန်လုံးသံဃာချင်းညညီညွတ်နေတာအော်တကယ်ကိုကြင့်ကြအားထုတ်လို့သူတို့ကမပြောဘဲနေကြတာပဲဆိုတော့နောက်တော့သဘောပေါက်လာတယ်နော်။ကြောင်းရောက်တဲ့ခါကျသူတို့ကကြောင်းတန်တန်ရှင်းရှိတယ်။တနေရာထဲမှာတပားမနှစ်ပားသတင်းမသုံးဘူးပေါ့ဗျာ။နော်။ဘယ်နေရာကြည့်ကြည့်တတ်တတ်ရရှိတယ်။ကြောင်းနေ ကံတွေဖရာတွေစေတီတွေအကုန်လုံးဒီတန်ခါ90ရာတန်ရှင်းပြီးတော့မှကိုတရားလေးနဲ့ကိုလောက်ကြတာ။နောက်မှတော့လူတွေကထင်လွဲတာပေါ့လေ။ညာတော်တွေကရင်ကုန်ပြီးချင်းချင်းပဲစကားမပြောနဲ့လုံးဝနေကြတာဆို။ဒါမှမဟုတ်နောက်ပိုင်းတော့ဖြစ်မှန်သိသွား။သိသွားတဲ့အခါကျတော့ဒီပုဂ္ဂိုလ်တွေကကြီးညိုကြလေးစားကြပေါ့လေ။သူတို့ကဒီလိုစူးစမ်းအထုတ်လိုက်တဲ့အခါကျမကြဘူးတဲ့သူကဝါရင်း၃လပဲလားတဖို့ရောက်ပြီးတော့သူတရင်ကြွကြပေါ်အာနာပြတဲ့အခါကျတော့ သုတ်တဘဝအလုံးစင်ကြဲတဲ့ဘဝနာပြုတယ်ဆိုဒီလိုမှတ်တမ်းတင်ထားတာတွေ့ရတော့ဗောဗျာဒါကတော့ဘုန်းကြီးတို့ဒီဘုရားရှင်ဟိုနောက်ပိုင်းတာနာခေတ်မှာဗောနော်တင်မှတ်တမ်းတင်ထားရအရာတွေပါဘုန်းကြီးဒီဒီဒီနေ့ဟိုအကြောင်းအရာတွေကိုဒီတိုင်းမှာထည့်ထားပါနော်ဘောစရတံပစဉ်အရာနဲ့စံထားထိုက်တော့မထေမြဘူးဘုန်းကြီးဒီနေ့အဲ့ဒီမထေအကြောင်းလေးပြောချင်ပါတယ် ဒီမထေရတော့ဂောစရတံပစဉ်ဆိုတာဘုန်းကြီးတို့ခုနကပြောခဲ့တယ်သမထဖြစ်ဝိပဿနာဖြစ်ဖြစ်ဒီတရားတစ်ခုကိုတစ်ခုတည်းကိုအမြဲမပြတ်ဆင်ញံနှလုံးသွင်းတယ်တတိပဋ္ဌာန်ဆိုတတိပဋ္ဌာန်ပေါ့နော်တတိတတိနဲ့ဆင်ញံနှလုံးသွင်းမယ်ဝိပဿနာတတိပဋ္ဌာန်ပြောပြောဝိပဿနာပြောပြောပေါ့နော်တချို့လည်းသမထပေါ့တချို့လည်းဗုဒ္ဓနုတိပွားတယ်တချို့လည်းမေတ္တာပွားတယ်ဒါကိုအမြဲမပြတ်ဆင်ញံနှလုံးသွင်းတယ်ဒီရှင်မြတ်ကြီးကတော့သူကတော့အဲ့လိုပေါ့ သူရှုမှတ်တာတော့တတိပဋ္ဌာန်လို့ပြောပါတယ်ဒါပေမဲ့မပြအထုတ်နေတယ်ဘလို့အထုတ်လဲဆိုတော့သူကအထူးသဖြင့်တံပစင်းညာပပပိုင်းလေးတော်တော်နိုင်နေပုံရဘုန်းကြီးတို့ဒီလိုကိုယ်တဲ့ဆန်းနေဒီလိုကိုယ်တဲ့ဆန်းနေရစားပြီးတတိလွတ်သွားရင်အဲ့ဒါကိုပြန်ပြန်ပြောကြပြန်ကိုယ်တာဆန်းတာတော့ဒီမှာတွေ့ရတာတော့ဘာလဲဆိုတော့ဒီနေ့မှာတော့မထေရတပည့်ရဲ့နဲ့သူစကားပြောတယ်နော် စကားပြောပြီမလို့လေဓမ္မစကားတွေပြောနေတယ်တတိမလွတ်ရအောင်တတိတပည့်နဲ့စကားပြောရင်းနဲ့လက်ကိုဒီကိုပြန်ကိုင်းပြီးရုပ်တရက်ကိုင်းပြီးဆက်မိသွားတာတတိလွတ်ပြီပြီးတော့ငခါသူကအဲ့ဒါတတိရရင်ငကိုအတိုင်းဖြည်းဖြည်းတာတာလေးပြန်ကိုင်းလိုက်ဆက်လိုက်လို့တော့တပည့်တွေတပည့်တွေမေးတယ်အရှင်ဖျားဆရာတော်ဘုရားဘယ်နဲ့ဖြစ်တာလို့စောစောကစောဒီနဲ့ကိုင်းဆက်ပြီးခုကြဖြည်းဖြည်းချင်းပါလို့လုပ်ရတယ်လို့မေးတယ် ငါရဲ့ကမ္မဏစအာထုတ်စဉ်ကနေအခုချိန်ဒီတခါမှဒီအမှတ်တရလွတ်ပြီးဒီလိုရုပ်တရားကိုယ်တာမရှိဘူးတဲ့ခုအမ်သင်တို့နဲ့ခုတပည့်တွေနဲ့ပေါ့လေသင်တို့နဲ့စကားမျိုးရင်းနဲ့ဒီကိုယ်မိဆမ်းပြီးတော့ရုပ်တရားအဲ့ဒါကြောင့်အမှတ်တရလွတ်သွားတယ်အဲ့ဒါကြောင့်ငကိုတိုင်းထားမြတိုင်းထားပြီးတခါပြန်ပြီးတော့အမှတ်တရနဲ့ပြန်ကိုယ်တယ်ဆိုတဲ့အကြောင်းပြောနော်ဘုန်းကြီးတို့တကယ်တမ်းကျတော့ပြောတာပဲဖြစ်ဖြစ် ဘာပဲလှုပ်တာပဲဖြစ်ဖြစ်ပေါ့နော်ဘာပဲလှုပ်လို့ဒီလိုအမှတ်တရမြဲကပ်နေမှကောင်းတယ်ဗျအမှတ်တရမြဲကပ်နေတော့တရားတွေတရားတွေကတိုးတက်တာပေါ့နော်အမှတ်တရမြဲကပ်တာဆိုအာရုံတစ်ခုနဲ့ဆူဆိုင်ထားတမာရီအားကောင်းလာရင်တော့ဒါဘယ်အာရုံမစုံမလွတ်တတ်မှနိုင်တော့ပေါ့နော်ဘုန်းကြီးတို့ဒီမာစီလောကမှာဆိုရင်ဒီမှတ်တိမလွတ်တဲ့နေရာတွေမှာသရမတန်စီဆရာတော်ကြီးတို့ရွှေဦးဝင်ဆရာတော်ကြီးတို့ဒါအပြောများတယ်ပေါ့ဗျာ သူကဘယ်ချိန်ကြည့်ကြည့်ပြောလေအမှတ်တရလေးနဲ့ပြောတယ်နေတာထိုင်တာသွားတဲ့လှုပ်ရှားတဲ့အမူအရာလေးနဲ့အမှတ်တရနဲ့ပဲသွားတာလှုပ်ရှားတာဒါဘုန်းကြီးတို့တန်ခါလောကရောဒီရေးတာလောကမှာအပြော့စမှတ်တယ်မှာဒီဆရာတော်ကြီးနှစ်ပါးတော့ဘုန်းကြီးတို့တွေကတကယ်တရားထုတ်ရင်အဲ့ဒီလိုနေမှတရားကတုတ်တက်ပါနော်ဒါကတော့ဘုန်းကြီးတို့ဂောစရတံပစင်နဲ့ပတ်သက်ပြီးဒီလောက်နဲ့ပြီးမယ်နော်နောက်တစ်ခုက ဘာပြောခြင်းလဲဆိုဂောစကတံပစဉ်ပြီးတော့တံပစဉ်က၄ပါးပေါ့နော်အတ္တမောဟတံပစဉ်အတ္တမောဟတံပစဉ်နဲ့ပတ်သက်ပြီးတော့ဒီမှာအယူဆလေးတွေဘုန်းကြီးဒီထဲမှာနှုတ်ပေးထားပါတယ်အတ္တမောဟတံပစဉ်နဲ့ပတ်သက်ပြီးနောက်ဆုံးမှာ အဲ့ဒီဆာမဏေနံပါတ်6မှာပေါ့နော်ပရမတ္ထအမှန်အရှိသဘောအပြင်ယုတ်တနန္တတို့ဤသွားမှုရပ်မှုထိုင်မှုလျှောက်မှုတို့ဖြစ်ကြ၏အဲ့ဒါပါဟိုဂျားရရတော့ခွန်ကြီးတို့ဒိဗယ်လေးဟိုထေရလာတဲ့အတိုင်းရှင်းချင်းထောက်တာအဲ့ဒီသွားမှုလာမှုလျှောက်မှုအဲ့ဒီလိုရှေ့သွားမှုစာရမတူမွေအမှန်တိုင်းသိတဲ့ညာအတ္တမောဟတာမဆိုင် ကိုယ်ရယ်ဆိုကိုယ်ရတဲ့အတိုင်းဆန့်ရင်ဆန့်တဲ့အတိုင်းပေါ့။သွားရင်သွားတဲ့အတိုင်းရရင်ရတဲ့အတိုင်းဒါလေးတွေအမှန်တိုင်းသိတာကိုအတ္တမောတမစင်ညာဆိုဒီလိုပြောတယ်။နောက်တစ်ခုကကြတော့ဘုန်းကြီးတို့မူလဒါကမေစီမဘာနာတထဂရာပြောတယ်နောက်တစ်ခုကမူလဒီကိုင်းမှာဘုန်းကြီးထားတယ်။ရှေ့သို့သွားမှုစသည်တို့ကိုဓာတ်စသည်အစွမ်းပြပြရအမှန်တိုင်းသိသောဉာဏ်သည်အတ္တမောတမစင်ညာတမစင်ဖြစ်၏ဆိုဒါကဘုန်းကြီးတို့စခဲ့တယ်ဘုန်းကြီးပြောခဲ့တယ်လေဒီ ဣရိယာပုတ်၄ပါးဆိုတံပစင်ည၄ပါးတံပစင်ညအပပအသေးစိတ်မူရမှတ်နေကြတော့ဓာတ်ကိုနားလဲရင်ဓာတ်သဘောတဘာဝတွေနားလဲရမယ်နားလဲနေရင်ဒါမှတ်တတ်တာဒါလေးကဘုန်းကြီးကိုဒီခုဓာတ်ကမ္မတာမှတ်တဲ့ပုံကနပိုကိုက်နေတယ်နော်ရှေ့သို့သွားမှုစသည်မှာဓာတ်စသည်အစွမ်းပြားပြီးဓာတ်သဘောတဘာဝတွေနဲ့သိတယ်ပေါ့ဗျာကိုယ်တဲ့ခါမှာကိုယ်ကျင်တဲ့စိတ်ရင်ဖြစ်မယ်ဆန့်ရင်ဆန့်ကျင်တဲ့စိတ်ဖြစ်မယ်ပြီးတော့ဝါယောဓာတ်ကတွန်းထိုးလိုက်တယ် ဝါရောနဲ့တူဝါရောကဘယ်တော့မှသူတခုလည်းမဖြစ်ဘူးအများနဲ့အတူတူဖြစ်တယ်ဒါကိုပြောချင်တာပေါ့ကိုယ်ရာပဲဖြစ်ဆန့်တာပဲဖြစ်ဖြစ်ထိုင်တာပဲရတာပဲဖြစ်အသေးစိတ်မူရာပဲဖြစ်ဖြစ်ဣရိယာပု၄ပါးပဲဖြစ်ဖြစ်ဘယ်ရာပဲမှတ်မှဘုန်းကြီးတို့ဒီတက္ကမထအောင်နားလည်ရင်ဉာဏ်နဲ့ကမ္မထနဲ့လွယ်လွယ်ကူနားလည်တယ်အဲ့ဒီအဖွဲ့ငါတို့ဘုန်းကြီးတို့လောက်တာဟာစာနဲ့ညီတယ်ဆိုတဲ့အကြောင်းပြောချင်လို့ဒါလေးထည့်ထားပါနောက်တစ်ခုကကျတော့ အဲဆရာတော်ကြီးတွေတော်တော်များများဒီတိုင်းပဲရေးပါတယ်ယုံနာပရမတ္တတရားတို့ရဲ့သဘာဝလက္ခဏာတာမညာလက္ခဏာသင်္ကတလက္ခဏာတို့ကိုရှုမှတ်ဆင်ခြင်သိမြင်သောဉာဏ်သည်အတ္တမောဟတမ္ပဇဉ်ဉာဏ်ပြီးအတ္တမောဟတမ္ပဇဉ်ဖြစ်၏ဒါကတော့ဘုန်းကြီးတို့မနာတဖြည်းဖြည်းမြင့်တက်လာတဲ့သဘောတွေပြောတာပေါ့ဗျာပထမဆုံးဘုန်းကြီးကဒါကြောင့်မို့တရားရှုမှတ်ပြီးဆိုလို့ရင်သဘာဝလက္ခဏာကိုသိအောင်မှတ်ပါဒါဘုန်းကြီးတို့ညွှန်ရတယ်သဘာဝဆိုတာက ယုတ်မှန်ယုတ်တဘာဝနာမှန်နာမ်တဘာဝပေါ့နော်မတောက်ကမတမတ်တဲ့ပုံကိုများဆိုရင်တော့ဓာတ်တဘာဝတွေမြင်အောင်ရှုရတာပေါ့အဲ့ဒါလေးနားလည်ထားအောင်နော်ပဒဝိဒဆိုရင်ဘုန်းကြီးတို့ပြောခဲ့ပြီမာတဲ့သဘောပြော့တဲ့သဘောကြမ်းတဲ့သဘောချော့တဲ့သဘောလေးတဲ့သဘောဒီသဘောလေးတွေမြင်အောင်ရှုရအောင်အဘောဓဆိုရင်ယူစီးတဲ့သဘောဖွဲ့စည်းတဲ့သဘောဒါလေးမြင်အောင်ရှုတေဇောဓဆိုရင်ပူတဲ့သဘောအေးတဲ့သဘောပေါ့ ဒီတော့ဝါယောဓာတ်ဆိုထောက်ကံတဲ့သဘောတွန်းကံတဲ့သဘောဒီသဘောတွေမြင်အောင်ရှုရခြေတော်ကနေခေါင်းခေါင်းကနေခြေတော်ရှုရင်ဒါဓာတ်12ပါးလုံးတွေ့တယ်ပေါ့နော်ဒီတော့ဒီမှာနည်းနည်းလေးထပ်ပြောမယ်နော်ဒီယုံနာပရမတ္ထတရားတရားရှုတဲ့အခါကျဥပါဒတခန္ဓာ၅ပါးရှုရတော့ဥပါဒတခန္ဓာ၅ပါးချုပ်လိုက်ရင်အဲယူဘခန္ဓာယုတ်တရားပေါ့ဝိညာဉ်ခန္ဓာသင်ညခန္ဓာသင်္ခါရဝိညာဉ်ခန္ဓာနံတရားပေါ့အဲ့ဒီယုံနာနှစ်ပါးပဲ အဓိကရှုကြတာရှုတဲ့အခါကျယူဘက်ခန္ဓာရှုတဲ့အခါယုတ်က28ပါးရှိတယ်ဓာတ်၄ပါးနဲ့ဥပါဒယုတ်24ပါးပေါ့ဥပါဒယုတ်24ပါးတမာရီမြခင်တော်တော်ရှုရခက်တယ်ဓာတ်ကြီး၄ပါးကတော့ချိန်မီရှုလို့လွယ်တယ်အကြောင်းဘုန်းကြီးတို့ကမ္မဒန်းဆရာတွေကဗာမိတ်လဲဆိုရုပ်ကိုရှုရင်ဒီဓာတ်ကို ရှုတာပိုမြင်လွယ်တယ်ဒီလိုပြောကြတော့နော်ဓာတ်ကိုရှုရင် ဓာတ်ဆိုတာအရှိတရားပေါ့ဓာတ်ကိုမြင်ရင်ပရမတ်ကိုမြင်တယ်ပရမတ်ကိုမြင်မှပညာကပျောက်တာဒါကြောင့်မို့ဒီဓာတ်ကမ္မနာ ရှုတဲ့ပုဂ္ဂိုလ်အဲ့ဒါလေးသေချာမှတ်ထားဖို့ပဲကိုကရှုတာဓာတ်ဓာတ်သဘောတဘာဝတွေရှုတယ်ရှုနည်းရတော့ဘုန်းကြီးပြောခဲ့တယ်တချို့ကြတဘာချင်းသိစိတ်ရှုခိုင်းတယ်တချို့ကြတော့ဟုတ်လားမူရင်းဝါရောဓာတ်ကိုကင်ထားတယ်ဝါရောဓာတ်ကင်ထားရင်ဉာဏ်တဲ့ဓာတ်တွေကိုပဲရှုရတယ်ပေါ့နော်အဲတော့မှတ်ထားဖို့ရက ပထမဆုံးဘုန်းကြီးတို့တွေဒီအိရိယာပုရှုမှတ်တဲ့နီးတို့တာမဇင်ညပပအသေးစိတ်မူရမှတ်နည်းတွေသိချင်ရင်မလုပ်ထားမလဲဒါသဘောတဘာဝတွေသိချာလေးလာတာပါမှတ်သားထားပါနော်ဒါသဘာဝ12မျိုးရှိတယ်ပေါ့နော်ခြေတော်ကနေခေါင်းခေါင်းကနေခြေတော်ခြေပြားနဲ့ခေါင်းခေါင်းကနေခြေပြားအထိမှတ်မယ်ဆိုရင်ဒါသဘောတဘာဝဒီလိုဒီလိုပေါ့နော်ဒီလိုဒီလိုကြည့်လို့ရင်တော့12ပါးလို့မြင်တယ်တဏှာတဲ့ site ကြည့်မယ်ဆိုရင်တော့ ဆန့်ကျင်ဘက်တည်းကမတွေ့နိုင်ဘူးမာတဲ့သဘောတွေ့နေပြောတယ်တစ်ချိန်နဲ့ပြောတာနော်မာတဲ့သဘောတွေ့ရင်ပြောတဲ့သဘောမတွေ့ပြောတဲ့သဘောတွေ့ရင်မာတဲ့သဘောမတွေ့ဒါလေးတွေမှတ်ထားမယ်ပြီးတော့ကျမ်းနာတွေချောတာမတွေ့ချောတာတွေ့ကျမ်းနာမတွေ့ပါဘူးပြီးတဲ့အခါကျတော့လေးတာတွေ့ရင် ပေါ့တာမတွေ့ပါဘူးပေါ့တာတွေ့ရင်လေးတာမတွေ့ပါဘူးပူတာတွေ့ရင်လည်းအေးတာမတွေ့ပါဘူးအေးတာတွေ့ရင်ပူတာမတွေ့ဘူးပြီးတော့တဏှာနဲ့စိုက်ကြည့်မယ်ဆိုဘုန်းကြီးတို့ရှင်မျိုးတွေ့နိုင်ပါတယ်ခုနစန့်ကျင်ဘက်၄မျိုးဖြောက်ထားလိုက် အဲ့လိုတွေးနေနောက်ဒီဓာတ်သဘောတဘာဝတွေကဘုန်းကြီးဒီပဋ္ဌာန်းထောက်ထားနေတယ်ပြောခဲ့တယ်နော်ဒါတွေကမှတ်မိစေခြင်းလို့ဘုန်းကြီးခဏနာပြောတာအဓိကတော့ဒီဟာပဲရှုကြတာများတာကိုဘယ်ဓာတ်ပဲရှုရှုဉာဏ်တက်တရားတွဲဖြစ်နေနော်ပါဠိနဲ့ဘုန်းကြီးပြောခဲ့တယ်ဧကောမာဟုတောဣဒိဏနာမာဟုတာနံသာဇာတာပစ္စေနာပစ္စယောဓာတ်တစ်ပါးရဲ့သဘာဝချင်းဉာဏ်နဲ့ဓာတ်သုံးပါးရဲ့သဘာဝအတူတူကဖြစ်နေပြီးသိနိုင်တယ် ချင်းချင်းမိပြုနေချင်းချင်းမီးနေတဲ့အတွက်သိနိုင်တယ်နော်ချင်းချင်းကျေစုပြုနေတဲ့သိနိုင်တယ်ချင်းချင်းမိပြုနေတဲ့သိနိုင်တယ်ဒါဘုရားတရားဟောတယ်ပြီးတော့ကဘာဟောလဲဆိုတော့တယောမာဝုဒ္ဒဧကတမာဝုဒ္ဒဧကတမာဝုဒ္ဒသာသာဇာတာပြစင်ဓာတ်သုံးပါးရဲ့သဘာဝတွေကိုကကြည်နေရှုမှတ်နေဉာဏ်တဲ့ဓာတ်ဘောသဘာဝလည်းအတူတူဖြစ်တဲ့အတွက်သိနိုင်တယ် နောက်ဘာဟောတာလဲဘုရားဒွေမာဟုတာဒွိနနာမာဟုတာနံသာဇာတာပစ္စည်းနာပစ္စည်းဓာဏဘာရဲ့တဘာဝကြီးကျန်တဲ့ဓာဏဘာရဲ့တဘာဝအတူတူဖြစ်နေတယ်အဲ့ဒါတော့သိထားနော်ဒီဝါယောတကိုကြည့်တဲ့ပုံကများဒါကိုသိစေချင်လို့ဘုန်းကြီးခဏခဏပြောတယ်ဝါယောတဆိုတာကအကောင်းတဲ့နေရာပေါ်မယ်ဟုတ်လားဒီလိုကြီးကြပေါ်နေမှာမဟုတ်ရှင်တော်လိုက်ဆင်းဖောင်းလင်းကြပေါ်မယ်ခါတလေဒီအပဒေါင်ထက်အောင်ပေါ်ရင်ပေါ်နေဒီခါကျဒီလိုလဲနေတာဒီလိုဒီခါကျဒီလို cross ပေါ်လာတယ် ခါကြတော့ဘက်ရဲ့ဖြဏဒီနာဒီကသူအားကောင်းတဲ့နေရာမှာပဲပေါ်တယ်အားကောင်းတဲ့နေရာလိုက်ရှုဝါယုဒ္ဓသူကဒုက္ခနဲ့သူထောက်ထားတဲ့ဘောပေါ့ရှုရင်းရှုရင်းနဲ့တခါတခြားဓာတ်တဘာဝတွေလည်းမြင်လာအနည်းဆုံးတော့ဟိုဓာတ်တဘာဝတစ်ခုတော့မြောင်ကြည့်ပေါ့နော်အဲ့လိုကြည်တာကြည်မှတ်တာကြည်ရဒါကိုပထမဆုံးဘုန်းကြီးကဘာညွန်လဲဆိုရုပ်ကိုမှတ်ရင်ရုပ်တဘာဝမြောင်ကြည့်ရုပ်တဘာရုပ်ကလည်းအကုန်လုံးမှကိုယ်ကမကြည့်နိုင်တော့ ဓာတ်တဘာဝမြောင်ကြည့်ရတာပေါ့ပညာလျှောက်တာပဲပြေးထိုင်တာပဲပြေးဓာတ်တဘာဝမြောင်ကြည့်ဒီလောက်ဆိုလုံလောက်ပါအဲဓာတ်တဘာဝတဘာဝမြင်မှပညာကပျောက်တာပေါ့ဒီတဘာဝတရားတွေကိုဓာတ်ကိုမြင်ပရမအရှိတရားကိုမြင်မယ်အရှိတရားကိုမှဘုန်းကြီးတို့အနေဆတုကအနတ္တမှတ်မှဝိပဿနာလို့ခေါ်ပါတယ်အဲကြောင့်ခုနကအတ္တမောဟတမစညဆိုဘာလဲဆိုတဘာဝလက္ခဏာအဖြစ်မြင်အောင်ရှုရမယ်ရုပ်ဆိုရုပ်တဘာဝမြင်အောင်ရှုနာမ်ဆိုနာမ်တဘာဝမြင်အောင်ရှု ရုပ်တဘာဝနာမ်တဘာဝကွဲကွဲပြားပြားနဲ့မြင်သွားလို့ရှိရင်ဒီပေါ်မှာဆွဲထားတဲ့ငါးတပါးယောက်ျားမင်းမပျောက်ပါတယ်။ဒါကြောင့်ဓာတ်ကိုမြင်ပရမတ်မြင်တယ်ပရမတ်မြင်ပညာပျောက်တယ်ဆိုဒါကိုဆိုလိုပါခန္ဓာကိုယ်ကြီးဘယ်နေရာကြည့်ကြည့်ပူရာအေးတာတွန်းတာကနာဒါတွေပဲတွေ့နေ။အော်ခန္ဓာကိုယ်ကြီးကဓာတ်ကြီးလေးဝလွယ်ဘာမှမရှိပါလား။မြင်ပါတယ်ဗျာ။ကိုယ့်အကိုညံတဲ့သိပါတယ်။ဒါကိုသိစေခြင်းတို့ဘုန်းကြီးတို့ကစမှတ်ကြရဒါလေးတွေသင်ပေးရတယ် အဲကြောင့်မို့တရားရှုမှတ်တဲ့အခါကျကိုကဝါယောဒမှတ်တယ်ဖောင်းမင်မှတ်တယ်ဘာဝမြောင်မှတ်တာလေဘယ်လိုသိအောင်မှတ်မလဲဒါတွေရေးကြည့်ပြီးတော့ပထမဆုံးသိရမှာကဒီယုံနံတဘာဝတွေရဲ့ရုပ်ဆိုရုပ်တဘာဝနာဆိုနာတဘာဝသိအောင်မှတ်ပါရုပ်တဘာဝနာတဘာဝကွဲကွဲပြားပြားသိလိုက်ဒါဟာပထမဆုံးညာမှာပဲနာမရူပပိစိတာညာလို့ခေါ်ပါတယ်အဲ့ဒီကနေတဆင့်တဲ့ဘုန်းကြီးတို့ကရုပ်တဘာဝနာတဘာဝတွေကြောင်းကျိုးလေးသိအောင်ရှုခိုင်းရတယ် ကြောင်းရွတ်သိအောင်ရှုခိုင်းတယ်ဆိုဘုန်းကြီးတို့ဒါဣရိယာပုတ်၄ပါးတို့သာမစင်ညပပပိုင်းကြဒီမှာအကြောင်းကျိုးလေးတွေမြင်အောင်တခါတည်းသင်တာပြီလှမ်းတော့မယ်ဆိုရင်ပါလေလှမ်းညင်တဲ့စိတ်ရင်ဖြစ်တာပဲလှမ်းညင်တဲ့စိတ်ကအကြောင်းပဲနောက်မှချောပြလှမ်းတော့တွန်းထိုးတော့ဒါအကျိုးနော်ဒီဝါရွတ်တက်ကလည်းသူတစ်ခုတည်းဖြစ်တာမဟုတ်ဉာဏ်နဲ့ဓာတ်တွေနဲ့အတူတူကဖြစ်နေတာဒါတွေလည်းမြင်အောင်ကြည့်ရအဲ့လိုမြင်အောင်ကြည့်ရင်ဒီအကြောင်းကျိုးသဘာဝတွေလိုလိုသဘောပေါက်တာ သွားခြင်းနဲ့စိတ်ကြောင့်သွားတယ်လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းတယ်ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တယ်စားခြင်းနဲ့စိတ်ကြောင့်စားတယ်ဒါမျိုးတွေပေါ့နော်တဘာဝနှမျိုးပေါ့ကျိုးတဘာနန္တဝမြောင်ကြည့်မယ်ဒုတိယအကြောင်းကျိုးတဘာဝမြောင်ကြည့်မယ်ဓမ္မယုတ်တဘာဝနန္တဝမြင်တာနာမရူပပိစေတာပေါ့ညာနဲ့တကယ်မြင်ပါတယ်ဒုတိယကကြောင်းကျိုးတဘာဝတွေချင်းချင်းလင်းလင်းမြင်လာရင်ပစ္စယပရိကညာကိုသဘောပေါက် ဒီပစ္စယပရိကညာပိုင်းမှာတော့ဒီမှာအထကရာကအခုတံပစင်ညာပါပါအဆုံးမှာတော့ဘာလေးပြောသွားလဲဆိုအဲ့ဒီလိုကြောင်းကျိုးတဘာဝလည်းဖွင့်ထားတာရှိတယ်နောက်တစ်ခုကဒီမှာဘုန်းကြီးစာအုပ်အထောက်ထားနဲ့ပြောမလို့စာအုပ်ပြတံပစင်ညာပါပါမှာသူသစ္စာ၄ပါးအနေနဲ့လည်းကြောင်းကျိုးတဘာဝမြင်နိုင်တယ်ဒါလေးမိတ်သွားပါဘုန်းကြီးဒီဣရိယာပုတ်ရှုမှတ်တဲ့အဆုံးတော့လည်းတစ်ခါပြောတယ်အဲ့ဒီကဣရိယာပုတ်လည်းဒီသစ္စာ၄ပါး အကြောင်းကျိုးမှာသစ္စာလေးပါးမြင်နိုင်တယ်ဒီမှာလည်းဒီတိုင်းပဲစတုတံပဇင်ညပရိက္ခာယိကတတိစတုတံပဇင်ညဆိုတော့ this ဒီအသေးစိတ်မူရာတွေမှတ်တဲ့နေရာကိုပြောတယ်အသေးစိတ်မူရာမှတ်တဲ့ခါမှာတတိနဲ့မှဒီအသေးစိတ်မူရာတွေကဝိဒါဆန္ဒကုံလောဥပါဒနာခန္ဓာ၅ပါးပဲခြုံပြောရင်ဒီဥပါဒနာခန္ဓာ၅ပါးတရားပေါ်မှာဘုန်းကြီးကတတိလေးနဲ့စောင့်ကြည့်နေတာပဲ ဝေးတာလည်းဥပါဒနာခန္ဓာ၅ပါးပါတယ်ဆန့်တာလည်းထူစားတာတောက်တာလည်းမထူဘူးပေါ့ဒီဥပါဒနာခန္ဓာ၅ပါးပဲရှိမှာဆွဲလန်းနေတဲ့ခန္ဓာ၅ပါးပေါ့ချုပ်ရင်ဆွဲလန်းနေတဲ့ယုံဏတရားပေါ့ယုံဏတရားပေါ်မှာတတိလေးနဲ့စောင့်ကြည့်နေရှုမှတ်နေတာအဲ့ဒီဥပါဒနာခန္ဓာတတိနဲ့စောင့်ကြည့်မှုကဒါဒုက္ခသစ္စာပေါ့ဒီဟာတွေကပေါ်ပြီးပြောက်နော်ဖြစ်ပြီးပြက်ဒါတွေတွေ့ရတော့ဒုက္ခသစ္စာပြီးတဲ့အခါကျတော့ ဒီတတိကိုဖြစ်တတ္တသမုဋ္ဌာပိကပုရိမတဏသမုဒိယသစ္ဆံဒီဥပါဒနာခန္ဓာ၅ပါးရအောင် လုပ်ခဲ့တဲ့ဖြစ်ခဲ့တဲ့ရှေရှေဘဝတည်းရှေရှေတုန်းကဖြစ်ခဲ့တဲ့တဏှာပေါ့ဒီခန္ဓာကိုယ်ကြီးပေါ်ဆွဲလမ်းမှုတွေ့တာမှုရှိခဲ့လို့လိုချင်မှုရှိခဲ့လို့ဒီခန္ဓာကိုယ်ကြီးရရတာဒါကြောင့်ရှေတုန်းကဖြစ်ခဲ့တဲ့တဏှာပေါ့ဒီခန္ဓာကိုယ်ကြီးရအောင်ပြုခဲ့တဲ့တဏှာလောဘဒါဝိသမုဒိယသစ္စာ တော့ဥပိ္ပနာအပုတ္တိနိရောဓသစ္စာနိရောဓသစ္စာဆိုတာခုနတဏှာချုပ်ငြိမ်းရတယ်မဟုတ်ဒုက္ခနဲ့သမုဒိယနှစ်ပါးတို့ရဲ့မဖြစ်ခြင်းကိုနိရောဓသစ္စာဒါမှတ်တာနော်အများမြင်သိတာတော့သူကသမုဒိယသစ္စာမဖြစ်ရဆိုဒါပြောတကယ်ဒီမှာရှုရမှာတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာရှုရတယ်ဒုက္ခနဲ့သမုဒိယမဖြစ်တာမြင်တွေ့သွားရင်ဒါဟာနိရောဓသစ္စာခေါ်သမုဒိယသစ္စာကြဘာခေါ်လဲဆိုဒီတော့ဒီထေဂရာမှာပဲပြောပါတယ် ဒုက္ခကိုပိုင်းခြားသိမယ်သမုဒိယသစ္စာကိုပယ်မယ်နိဗ္ဗာန်ကိုအာရုံပြုတဲ့မဂ္ဂင်၈ပါးလမ်းစဉ်ဟာမဂ္ဂသစ္စာပဲမဂ္ဂ၈ပါးလမ်းစဉ်မဂ္ဂမဂ္ဂင်၈ပါးလမ်းစဉ်နဲ့ဘုန်းကြီးတို့တွေအားထုတ်မယ်ဆိုရင်ဒုက္ခသစ္စာကိုလည်းအမှန်တိုင်းသိပါတော့ပြီးတော့သမုဒိယသစ္စာကိုလည်းဟိုလားကိုယ်ပယ်နိုင်သွားတယ်ဒီကဒုက္ခသစ္စာ ဆင်းရဲတဲ့အမှန်တရားကိုသိကျင်တော့ဒီပေါ်မှာပဲလိုချင်တော့မလို့ပြဒါရှင်းရှင်းလေးပါဒါခုနစာတိုင်းပေတိုင်းပြောနေခန္ဓာကိုယ်ကြီးရဲ့ဆင်းရဲမြင်သွားလို့ရှိရင်တော့မှခန္ဓာကိုယ်ကြီးဆင်းရဲမြင်အောင်ရှုရမြင်သွားရင်တော့ဒီခန္ဓာကိုယ်ကြီးမလိုချင်တော့ဘူးပေါ့ဗျာဒီဘက်ဘဝတော့မလိုချင်တော့နောက်ဘဝလည်းမလိုချင်တော့ဒီဘက်ဘဝဒီခန္ဓာကိုယ်ကြီးနဲ့ဆုံးသက်ချင်တာဒါဖြစ်တာပဲအဲ့ဒီလိုသမှုရိယနဲ့ဒုက္ခမြင်လာရင်သူကသူကိုလိုလိုပဲလာပြီးတော့ ဒီသမုဒိယနဲ့ဒုက္ခချုပ်ငင်းရာနိဗ္ဗာန်ကိုလည်းမြင်လာလိမ့်မယ်ဒီလိုရဖို့ဒုက္ခခန္ဓာကိုယ်ရဲ့ဒုက္ခကို အမှန်တိုင်းသိဖို့ဒီအမှန်တိုင်းသိလိုက်လေဒီပေါ်မှာအလိုလိုထွဲလွန်မှုတွေ့တာမှုတဏှာကွာတော့မှာငြိမ်းချမ်းတဲ့နေမှာအာရုံပြုဖို့ဆိုတာကမ္မထံတရားတစ်ခုခုကိုမက်ကင်၈ပါးနဲ့အညီလောက်ရလိမ့်မယ်ဗျမလောက်လို့မရအောင် နော်အဲ့တော့ဒီမှာတော့ကောင်းတဲ့ပိုင်းမှာနဲ့မကောင်းတဲ့ပိုင်းမှာနှစ်မျိုးပေါ့နော်ကောင်းတဲ့မကောင်းတဲ့ပိုင်းမှာရဒုက္ခသစ္စာကအကျိုးသမုဒိတသုရိယသစ္စာအကြောင်းပေါ့ကောင်းတဲ့ပိုင်းမှာရនិရောဓသစ္စာအကျိုးမေဃသစ္စာအကြောင်းပေါ့အဲ့လိုကြောင်းကျိုးသိမြောင်အထောက်အမယ်လို့ပြောတာအဲ့လိုကြောင်းကျိုးသိသွားတာကိုဘုန်းကြီးတို့တဘာဝလက္ခဏာပြင်မြင်အောင်ရှုရမယ်ဒါအတ္တမောဟတာမစင်ညောင်ပြောတယ် ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေဘာမြင်ရမလဲတာမညာလက္ခဏာမြင်မြင်အောင်ကြည့်ရမယ်။တာမညာလက္ခဏာမြင်နေဆိုဒီယုံနံသဘောတရားတွေပေါ်ပြီးပြောင်းဖြစ်ပြီးပြမြင်ရမယ်။မလိုချင်တဲ့ခံခက်တဲ့သဘောကိုမြင်အောင်ကြည့်ရမယ်။သူဖြစ်လို့မဖြစ်ဘဲနဲ့ကိုဖြစ်ရှင်လို့မဖြစ်ဘဲနဲ့သူဖြစ်လို့ဖြစ်တဲ့သဘောမြင်အောင်ကြည့်ရမယ်။ပြောရရင်တော့နေသဒုက္ခအနတ္တမြင်အောင်ကြည့်ရမယ်။ဒီဘက်မှာဘုန်းကြီးခဏခဏပြောပါတယ်။ဆရာသမားတွေကတော့သူတို့ညံနဲ့မိတ်ပြီးတော့ကြည့်ပြီးတော့မိတ်တာလည်းရှိပါတယ်။နေသမြင်ဒုက္ခမြင်မယ်။ အနတ္တမြင်မယ်မေဂိယသုတ်တို့ကြလည်းဘုရားဒီတိုင်းဟောသွားဒီမှာဘုန်းကြီးတို့ကဘာလို့စစ်ဆေးခိုင်းလဲဆိုဘုရားဟောတာတွေကြည်တယ်ဆရာသမားဟောတာတွေကြည်မနေနဲ့ကိုယ်ပိုင်ဉာဏ်နဲ့မြင်မမြင်ဘုန်းကြီးတို့တွေမှာတခါတလေကြဘာပြဿနာရှိလဲဆိုတော့ဒီဒုက္ခသဘာဝလောက်ကိုမြင်ဖို့တော်တော်ခဲရင်နော်ဒုက္ခအိဋ္ဌာပေါ့လေများသောအားဖြင့်တော့ ဖြစ်ပြအနေဆာတာတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါတော့တော့မြင်ကြတယ်တချို့လည်းဒါကိုမမြင်ဘူးဘာလို့မမြင်လဲဆိုမှဖောင်းနေပိန်နေလောက်တယ်ဝင်လေထွက်လေလောက်တယ်အဲ့ဒီတဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ကိုမြင်ရမှာနံပါတ်1ကနေဆာမြင်ရမှာဉာဏ်ကောင်းတဲ့ပုဂ္ဂိုလ်ကြအနေဆာမြင်တယ်ဒုက္ခလည်းမြင်တယ်အနတ္တမြင်တယ်အခုကအနေဆာကိုမမြင်တော့ဒုက္ခလည်းမြင်ဖို့မလဲအနတ္တလည်းမမြင်ဘူး အဲ့လိုမမြင်တော့တတ္တယညာမဖြစ်ဘူးဗျတတ္တယညာတမန္တရညာဆိုတာကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေရဲ့အိဋ္ဌသဘောဒုက္ခသဘောနာတညာနဲ့တကယ်မြင်ပါတယ်မြင်မြင်အောင်လည်းဘုန်းကြီးတို့ဒီလိုရှုမှတ်ဖို့လိုပါတယ်နော် နောက်ဆုံးတစ်ခုကတော့သင်္ကတလက္ခဏာကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေအိဋ္ဌဒုက္ခနာတမြင်လာတဲ့အခါကျတော့များသောအားဖြင့်တော့ ဒုက္ခဝေဒနာကိုရှုရင်တော့ဒုက္ခပိုမြင်လွယ်တယ်ဒုက္ခဝေဒနာရှုရင်လည်းအနတ္တကိုမြင်တတ်ပါဒုက္ခဝေဒနာရှုရင်ရှုရင်လည်းဒီဒုက္ခဝေဒနာရဲ့သဘောတဘာဝတွေသိလာမယ်သွားရကောင်းလာရင်ဒီသဘောတရားတွေကြော်လွှားသွားတော့နော်အဲ့ဒါကိုကြော်လွှားသွားတဲ့အခါမှာဒုက္ခဝေဒနာကြော်သွားတဲ့အခါမှာအာရောက်သွားလေဥရပြညာရှေ့ပိုင်းလောက်ရောက်ဒုက္ခဝေဒနာကြော်သွားပီတိတွေလာမယ်ပတ္တိလာမယ်အလင်းအောင်တွေလာမယ်ဒီလိုမျိုးစုံကြော်တတ်တဲ့ဝိပဿနာပိုင်း အဲ့လေအဲ့ဒီပိုင်းမှာအတုပါရီဒါတွေအများကြီးတွေ့ဒါဥရပညာရှေ့ပိုင်းခေါ်တယ်အဲ့လိုနဲ့နောက်ပိုင်းရောက်သွားတယ်နောက်ပိုင်းရောက်သွားတဲ့ဒီခန္ဓာကိုယ်ကြီးပေါ်ကတ်သွားပြီဒီရုပ်သဘာဝတွေခတ်သွက်သွက်ပေါ်ခတ်သွက်သွက်ပြောက်ဒါတွေမြင်လာငကုံကတော့တဖောင်းနဲ့တပိန်နဲ့မြင်တယ်နောက်တော့ဟောင်းတာတွေလည်းအများကြီးပိန်တာတွေလည်းအများကြီးငကုံကတရှုတရှိုက်တဲ့နောက်ရရှုဆိုင်တာတွေတရှုတရှိုက်တော့အများကြီးတွေ့ငကုံကဆိုဘုန်းကြီးတို့တကွေးတဲ့တဆန်နဲ့ဒီဥရပညာနောက်ပိုင်းတော့မြင်တယ်ဟာဒီတကွေးတဆန်နဲ့အများကြီးဖြစ်နေတာ တို့ကခြေတလန်းဆိုတလန်းမသိဘုရားဗျာညာနောက်ပိုင်းတော့ရောက်လာခြေတလန်းမှာအများကြီးဖြစ်နေပါလားဆိုအဲ့ဒီလိုသဘောပေါက်လာအဲ့ဒါမှဥရဗျာညာခေါ်တယ်အဲ့ဒီလိုအများကြီးဖြစ်တာကိုဘုန်းကြီးတို့သိအောင်လိုက်မှဥပတိပင်စလဲဆိုဖြစ်တည်ပြက်ပေါ့နော်တဖောင်းတပိန်ထဲမှာ အများကြီးသိလိုက်အဲ့ဒါကိုသိအောင်လိုက်မှအစာဆုံးသိအောင်မှသင်္ကလက္ခဏာအပြင်သိအောင်မှတယ်ဆိုတာကယုံနာတရားတွေရဲ့ဥပတိပင် ဖြစ်တည်ပြသိအောင်မှတခိုင်းတာအဲ့ဒါတော့ဥရပြညာနောက်ပိုင်းတော့မှာဒါကြောင့်ဒီနေရာမှာတော့ဆရာသမားတွေတပါးနဲ့တပါးယူဆခွဲကြပါဘူးနော်တချို့ကသဘာဝမြင်သင်္ကတထင်တယ်သင်္ကတမြင်တာမင်ညမြင်မယ်ဒီလိုပြောတယ်တကယ်တကယ်ကြတော့ဒီဉာဏ်စင်နဲ့ကြိုက်အောင်ပြောရင်တော့သဘာဝ မြောင်မှတ်ပြီးတော့တာမညမြောင်မှတ်ပြီးတော့သင်္ကရမြောင်မှတ်အဲ့လိုဆိုရင်ပုံကောင်းတယ်အဲ့ဒါဆိုရင်တော့သူညံစဉ်တိုင်းနဲ့ကြိုက်သွားတယ်အဲ့ဒါဆိုညံစဉ်တွေလည်းဖြစ်လွယ်တာပေါ့နော်ဘုန်းကြီးကတော့အဲ့ဒီနေ့ကြိုက်တော့အဲ့ဒီဟာကိုပို့တင်ပါတယ်အဲ့တော့ဒီနေ့ချုံပြောရင်နော်အတ္တမစင်ညာအတ္တမောဟတံပစင်ဆိုတာဘာလဲဆိုရုပ်တဘာဝနာမ်တဘာဝပရမဇုံယုံနာပရမရတရားတွေတဘာဝလက္ခဏာမြောင်ရှုပါပြောရရင်တော့ယုတ်တဘာဝနန္တဘာမြောင်ရှုပါအကြောင်းယုတ်တဘာဝမြောင်ရှုပါ အဲ့ရနေတဆင့်တက်ပြီးတော့ကြောင့်ရုပ်ဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေကအနိစ္စဒုက္ခအနတ္တမြောင်ရှုပါအတာမညာလက္ခဏာတွေရှုတာအဲ့ဒီကနေရှုရင်းရှုရင်းနဲ့တခါတည်းတမာရီသိအားကောင်းလာပြီးဒီတဖောင်းတပိန်ထဲမှာတရှုတခြိုက်ထဲမှာအများကြီးဖြစ်တာတွေ့လာတယ်အဲ့ဒီကကြတော့ဥပတိပင်ဖြစ်တည်ပြက်စလဲဆုံးဒါတွေအကုန်လုံးမြောင်ရှုပါအဲ့လိုသဘာဝလက္ခဏာတာမညာလက္ခဏာသင်္ကတလက္ခဏာဖြင့်ရှုမှတ်ဆင်ញင်သိမြင်တဲ့ဉာဏ်တနည်းအားဖြင့်ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားတဲ့ ဉာဏ်ဟာအတ္တမောတံစဉ်လို့ခေါ်ပါတယ်နော်ဘယ်လိုနိုင်ဝဲလောက်ကြောဖို့ပဲဘုန်းကြီးစိတ်ကူးထားပါလေဘာဖြစ်လို့လဲဆိုဘုန်းကြီးလည်းကိစ္စကျင်းငယ်ရှိတော့ပင်ပန်းနေနော်အခုနိုင်ဝဲပြည့်သွားဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။